ခန်းကြီး136အငယ်1မှ4ထာဝရဘုရားသည်ငါတောင်းပန်ခြင်းအတန်ကိုကြား၍ငါဘက်သို့နားတော်ကိုလှဲ့တော်မူသောကြောင့်ငါနှစ်သက်၏အသက်ရှည်သည်မြကာလပတ်လုံးထာဝရဘုရားကိုပတနာပြုမိတေခြင်းကျိုးတို့သည်ငါကိုဝိုင်း၍မရဏနိုင်ငံဘေးတို့သည်ငါကိုဖမ်းမိသည်ဖြင့်ဆင်းရဲဒုက္ခဝေဒနာနှင့်ငါတွေ့ကြုံရ၏ ထိုအခါအိုထာဝရဘုရားအကျွန်ုပ်အသက်ကိုကယ်နှုတ်တော်မူပါမည်အကြောင်းတောင်းပန်ပါ၏ဟုထာဝရဘုရား၏နာမတော်ကိုပတ္ထနာပြု၏အငယ်ငါမကိုဒါဝရဖျားသည်ယေရှုပြုတတ်သောသဘောဖြောင့်မတ်သောသဘောရှိတော်မူ၏ငါတို့ဖျားသခင်သည်ဂုဏစိတ်ရှိတော်မူ၏အဝရဖျားသည် မလိမ္မာသော သူတို့ကိုစောင့်မတော်မူ၏ ငါသည်နှိမ့်ချလျက်ရှိသောအခါကယ်တင်တော်မူ၏။အိုငါဝိညာဉ်တင်ဤငြိမ်ဝိရာသို့ပြန်လော့။ဒါဝရဖျားသည်တင်၌ဂျေစုပြုတော်မူပြီ။ကိုတော်သည်အကျွန်ုပ်အသက်ကိုတည်ခြင်းမှ၎င်းအကျွန်ုပ်မျက်စိကို မျက်ရည်ကျခြင်းမှ၎င်းအကျွန်ုပ်ခြေကိုလည်းထိမိ၍လဲခြင်းမှ၎င်းကယ်လွတ်တော်မူပြီ။တို့ဖြစ်၍အသက်ရှင်သောသူတို့၏နေရာတွင်သာဝရဖျားရှိတော်၌ငါကြင့်၍ နေရ၏အငယ်တဆေမစကူငါသည်အလွန်ညှိုးငယ်ခြင်းကို ခံရ၏ဟု မွဲဆိုတော်လဲယုံကြည်သောစိတ်ရှိသေး၏လူအပေါင်းတို့သည် မှုသာကိုတုံးတက်ကြ၏ဟုတတိလလျက်ပြောမိ၏ငါ၌သာရဖျားပြုတော်မူသောဂျေစုအလုံးစုံတို့ကိုအပေတို့ဆန့်ရမည်နီကေတင်ချင်းခွပလားကိုကံယူ၍သာရဖျား၏နာမတော်ကို ပထနာပြုမည် ထာဝရဘုရားအားတစ္ဆာဂတိထားသည့်အတိုင်းထာဝရဘုရား၏လူများရှေ့၌တစ္ဆာဝတ်ကိုဖြည့်မည်ထာဝရဘုရားရှေ့တော်၌မိမိတန်ရှင်းသူတို့၏တေခြင်းအရာသည်အဖိုးကြီးလာ၏အိုထာဝရဘုရားအကျွန်ုပ်သည်ကိုရောဤကျွန်မှန်ပါ၏ကိုရောဤကျွန်မှတွင်မြင်သောသားလဲမှန်ပါ၏အကျွန်ုပ်၌အချီနှောင်ကိုလွတ်တော်မူပြီးကျေးဇူးတော်ချီးမွမ်းရာရစ်ကိုရှေ့တော်၌ပူဇော်၍ ။ထာဝရဘုရား၏နာမတော်ကိုပတနာပြုမည်။ထာဝရဘုရားအားတစ္ဆာဂတိထားသည့်အတိုင်းအိုယေရုရှလင်မြို့သင်၏အလယ်မှာထာဝရဘုရား၏အိမ်တော်တည်တိုင်းအတွင်တွင်ထာဝရဘုရား၏လူများရှိ၌တစ္ဆာဝတ်ကိုဖြေပါမည်။ဟာလေလုယာ။